လူဝဲရဲ့ရက်ကလေးကယောဂီဟာကိုယ်ရဲ့ဆက်ပြီးတော့စုကခေဒီပေါ်ရင်ပေါ်တိုင်းရှုမှန်းကိုတော်လေးကြီးရလာပြီဆိုရင်တုံးကျဆက်ပုံရောလို့ကြည့်လာတာဒီအပိုင်းတော့ကြည့်ရတော့ သဘာဝလက္ခဏာတက်တက်လောက်ပဲကြည့်ပါသေးတယ်အနိစ္စတရားလောက်ပေါ်ပြီးတော့ကြောက်သွားတဲ့အနိစ္စဓမ္မလောက်ကိုတော့ကြည့်ပါသေးတယ်ဒါမှမဟုတ်သိအရေးကြီးပါတယ်သူအဲ့ဒီလိုကြည့်ဖို့ဒီဒီလောက်ရှိထားလို့ရှိရင်အခြေခံလေးတော်တော်လေးတောင်းပါပြီ နောက်ပိုင်းကျမှဒီအတိဟာသစ္စာဝိဇ္ဇာနိဗ္ဗာန်နာဖြစ်ပုံပေါ်ဒီဉာဏ်ပိုင်းရောက်လာတဲ့အခါမှာဘဝဆက်ဆက်ကမဟာဇမလိုဘောတွေဖြန့်ချင်းရှိရှိသလားမရှိဘူးလားဆိုတော့ဘောလေကျုံမတန်တရားလေတော့မဟာဇမကြီးရှိတယ်ဆိုတော့ဘောလေဆွဆွရင်းရင်း မဟုတ်တာကြီးဆွဲထားတာပေါ့လေသူလက်တွေ့ရှိတဲ့အခါကျတော့ယုံနာမျှတာပဲအဲဒီယုံနာတရားတွေဟာအကြောင်းကျပြီးတော့မဖြစ်ဘူးကောင်းသူဆိုင်ရာအကြောင်းရောက်ဆိုင်ရာအကျိုးလေးတွေကိုယ်စေနေရခြင်းဖြစ်နေတာပဲဆိုတော့ဒီချက်တရားတွေပေါ့ဒါကြီးရှင်းရှင်းသိသွားလို့ရှိရင် အဲဒီယုံမှန်တရားတွေဟာကြောက်ပါပုံလေးကြီးပြောထားတယ်အမှန်ကောင်းပါလေနောက်ဉာဏ်ရှင်ကြီးဖြစ်တဲ့ခါကျမှအကျေပြောပါဦးမယ်ဆက်ပြီးရှိတဲ့ခါမှာအနိစ္စဓမ္မတော့ပြီးုံဟုတ်ခဲနဲ့အနိစ္စလက္ခဏာပါပြီးတော့ဒီခါမှာ သမထဉာဏ်ကစပြီးတော့ဥပဒနာဉာဏ်ကြီးအရှင်းရှင်းအရှင်းရှင်းတက်သွားတော့တာပါပဲအဲတော့ဒီနေ့ရှင်းလင်းသင်ပြဖို့ပါပဲဒီကနေပြီးတော့ဥပဒနာသုခတွေဖြစ်ပုံပေါ့လေဒါလေးကိုပြောပါပါပဲဝေဒနာသုခတွေဖြစ်လာတဲ့အခါမှာသတိပဋ္ဌာန်ရဲ့အကျိုးသိလို့နုရရဲ့တတ္တတရားကိုအခုလို လက်တွေ့လုပ်ငန်းတွေပေါ့လေတိတိကျကျပြုစုတိုးထောင်ပေးလိုက်တဲ့အခါကျတော့ဖွံ့ဖြိုးလာပုံလေးပေါ့လေအဲ့ဒါလေးလည်းဆက်ပြောရမှာပါပဲနိစ္စတရားကိုသိပြီးဆွတ်ရှုလို့သူတို့ပေါ်ပြီးတော့ကြောက်သွားပုံလေးပေါ့လေ တည်ငြိမ်တဲ့ရင်သုံးသပ်ဆုံးဖြတ်တဲ့သမဏမညာပိုင်းလောကစပြီးတော့ဥပဒနာညာစတော့ဖြစ်တော့တာပါပဲစိတ်ရှိလို့ရှိရဲ့ရိတ်ကြဲပေါ်ရိတ်ကြဲကြခတ်တို့တို့တွေကြည့်နေတာအဲဒီခါမျိုးမှာဝိတ္တဝိစရပိတိစုခဧကဂရခေါ်တဲ့ ဆိုင်းအင်္ဂါရေဘောလေးအတန်ကြီးဖြစ်လာတာအလိုလိုခြေသားကြိုက်လာတာခြေသားကြိုက်ပြီဆိုလို့ရှိရင်အောင်နဲ့မဆိတ်လည်းကပုတ်တဲ့တကယ်လို့ပြီးပြင်းလာတာပဲခြေတီကြီးရှိလာတာသာဝတ္တကစောက်ကြရတာပါအဲ့တော့ဟာဝိဝေဇပိတိစုခ ကိလေသာတွေမှဒီဝိညာဉ်တရားတွေမှကိစိတ်နေတဲ့အသေးစားပီတိလေးပေါ့ဘာမို့ဆိုအသေးစားပီတိရနေပြီးတော့အာကောင်းတဲ့ပီတိကြီးတွေပေါ့လမ်းကြီးဖြစ်တာဒါအမှန်တင်ရှားပါစိတ်လည်းပဲအေးချမ်းလာတာပဲချမ်းသာမှုလည်းဖြစ်လာတာပဲချမ်းသာမှုဖြစ်လာပြီဆိုရင်စိတ်ဟာ ရောက်ရခတုံလှုပ်တာမရှိတော့ပဲတော့ဘောလေငြိမ်တဲပြီးတော့သွားတော့ဒီကကတာဆိုတော့ဖြစ်တော့အင်္ဂါလေးအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ဥပဒနာဇာနေပါ့အလိုက်ကြီးဖြစ်တော့တယ်ဥရိယပြညာမဲ့ရောက်တဲ့အခါကျတော့ဘုဒ္ဓဥစ္စာတွေတွေ့ပြီးတော့ဘောလေ ပိတိဒုက္ခဧကဂရသာဝတိဇာကသုံးပါးနဲ့ရည်ရတဲ့ဒုတိယဆံသဘောမျိုးပေါ်လေအဲ့ဒါမျိုးကြလို့ရှိရင်စိတ်ကိုထူကြတာသောတရာညာအပိုင်းမှာကိုပဲတော်တော်လေးထူနေပါလေထူပုံကတော့မခံစားရဝေဒနာတွေပေါ့ ချို့ယောဂီတွေဆိုထိုင်ကားစားရှိသေးတယ်တစ်ချက်တစ်ချက်မှတ်ကားစားရှိသေးတယ်ဝေဒနာတွေကတခါတည်းမခံနိုင်တော့ဖြစ်တာမှတ်တဲ့အခါပုံနာလာဒီဖွဲ့ရဲ့အရာဝတ္ထုကိုအကောင်းနဲ့မှမလူနဲ့ကြည့်တဲ့အခါအကြီးကြီးလို့ဒီလိုသင်ရတယ်လို့ပြောတယ်။ဉာဏ်ကလည်းအကောင်းလာတော့အသေးအဖွဲမခံစားဘူးလေးကိုပဲ ကြီးကျယ်ကြီးထင်းလာအဲဒီကကြောက်လို့ရှိရင်ယောဂီကဇောမရှိဘူးဆိုလို့ရှိရင်ရှော့ရတော့မလို့လို့ပြင်းရတော့မလို့လို့ဖြစ်လာတာစိတ်ကြီးခြောက်ခြားလာဒါကလည်းကိုယ်နဲ့တည်းမငဲ့ဘူးပဲဖယ်နဲ့သုသာအထုတ်ရမယ်လို့မြတ်စွာဘုရားမိန့်ပါတယ်စိတ်တွေကိုကမ္မထဆရာများကမှာကြားထားတော့ တည်ပြီးတော့မှတ်တဲ့အခါနာရောကတတရှုရောကတတဆိုတာရှိရောကတတဘေကနာရကျင့်နေတဲ့ကြက်ခဲတယ်ဆိုတော့မရှိတော့နာရနဲ့သိတာတကယ်ပြစ်စက်ကတွေ့နေရတဲ့အာရုံနဲ့အာရမဏိကဟာဘောလေယုံနာယုံနာသဘာဝတက်တက် ပုဂ္ဂိုလ်သတ္တဝါဆိုတာမရှိတော့မြဲနေတဲ့အတ္တကောင်လေးဆိုတာဒါလည်းမတွေ့ရတော့ရှုကြလဲရှုတာဒါနောက်ပြမတဲ့ခါကျတော့ဝေဒနာတွေကျော်တော့တာအဲဒီမှာယောဂီကသိပြောလာတာသိပြောလဲတတိရှိလာတာဒီကဒီမခံစားမှုတွေမှတ်လို့ မပြောက်နိုင်ပါဘူးလို့ပြောတယ်။သိခံရတဲ့ဟာတွေကလည်းအဲ့ဒါတွေကလည်းဖြေသွားတယ်။အော်ရုပ်ကြီးယောဂါကြီးပြောက်သားလို့မခံနိုင်ဘူးလို့ပြောက်သားလို့ဆိုတော့တတတရားတွေဖြစ်ပွားပြီးတော့ဗောလေ။ဆန္ဒတွေလည်းပြည့်ပြလာတယ်။တတိတွေပုံရှိလာတယ်။အကျက်ခဲကိုလည်းပဲရည်ဆိုင်ရဲလာတယ်။ ဒီပိုင်လို့ဟာစွန့်စားကားလေးပဲအဲ့ဒီစွန့်စားကားလေးကိုစွန့်လိုက်လို့ခက်ခဲကြော်သွားပြီဆိုလို့ရှိရင်တတိကြီးထိတ်ကောင်းလာအဲ့ဒါဝိရိယခေါ်တယ်ဝိရိယကြီးအကောင်းလာတယ်ပေါ့တရားထုတ်တဲ့ကောင်ဖြစ်ဖြစ်အခြားကိစ္စတခုဆောင်ရွက်တဲ့ဆောင်ရွက်ဖြစ်ဖြစ် စိတ်ဆုံးဆရာနဲ့ကြုံပြီးဆိုလို့ရှိရင်သုက္ကံသုက္ကံဖြစ်ရင်တော့ဒါတတိရှိရပြောဘူးဒီခါကျတော့ကုသတိကိုတွေးပြရတယ်ဟွန်းသိရေးကြည့်ရတယ်ဒီပိုင်းလေးမှာဒီအရင်ဆက်ပြီးတော့ကျမ်းဝင်ရမှာရိုးရိုးလုံးဝဝိရိယကို ရှုသုံးခြင်းနဲ့ပိုင်းခြားထားပါတယ်ဒီအရမဓာတုအစာကျိုးကျိုးပန်းအထုတ်မှုဒီယောဂီတွေသာပန်ရောက်လာပြီးတော့အထုတ်တဲ့နည်းကြားညာပြီးတော့ဘောလေအလုဆတဲ့အခါဘုံပင်ဝါစာပေါ်တဲ့အာယုံမလွတ်တမ်းမှတ်နိုင်ဘူးပူရင်းအဆက်မှုလေးတွေပေါ်တယ်ဒါအစာကျိုးတာပေါ့ စိတ်ကလေးနဲ့အစပြိုးတယ်လို့ပေါ့လေစစဆိုင်တယ်လို့ပေါ့စပြိုးတာနောက်လူကျင်လာရလာကျိုးတော့စိတ်စိတ်ဉာဏ်လေးပွင့်လာပြီဆိုရင်အထူးသဖြင့်တမကလဉာဏ်ပိုင်းတော့ရောက်လာပြီဆိုလို့ရှိရင်ရိုးစုံတွေ့ရပါတယ်သူတို့ဖြင့်ကိုယ်ရဲ့စိတ်ထဲမှာမခံနိုင်ဘူးလေဒါကြီး ဆုံးရဆုံးရတတ်ပါတယ်အဲဒီကကြောင့်ဒီတတိဆောင်တဲ့ပုဂ္ဂိုလ်ဟာနာမကြောက်ပြီးမှကြောက်တော့ခဏခဏရှိလိုက်ကျင်းလိုက်ကြောင်းလိုက်လုပ်ပြီးတော့အဲဒီမခံစားမှုကိုတော်တော်နဲ့မကျော်လွန်တော့ဘူးဆိုရတဲ့ပေါ်လေးအဲ့ဒီမခံစားမှုကျော်လွန်သွားအောင်ဝိရိယအရှိန်ပြည့်စုံပြရပါတယ် အပြင်းဆုံးရတဲ့အပြင်းကိုလျှော့ပေးတဲ့အပြင်းကျော်လွန်သွားအောင်ပေါ်လေတော့အဝိရိယအရှိနှင့်တင်ပေးရတယ်အဲဒီဝိရိယမျိုးကိုတော့တစ်ဆင့်တိုး၍ပြီးဟိုမှာလုံရောက်ကြိုးပမ်းအထောက်ကူတဲ့ခုဒီသမထနာပိုင်းရောက်လာတဲ့အခါပကံတာဝုနဲ့ဆုံကြုံရတော့ ကိုယ်နဲ့ကအသက်ကြီးကတောက်တဲ့ပုဂ္ဂိုလ်ဆော့ဆော့ပြီးလို့ရှိရင်တော်တော်နဲ့မကျော်လွန်ပြီမယ်လို့ကိုယ်နဲ့ကမငတ်ဘူးကြပဲနဲ့စွန့်စားအားထုတ်လို့မခံစားဘူးတက်တက်မြင်လာတဲ့အခါနာကောင်းကြီးဖြစ်လာတဲ့ present pain ဆိုတာပါပဲမခံစားဘူးမှရတာကိုပဲပြောသလိုလိုဖြစ်လာတယ်နောက်ဒါလေးက ဒီလိုမရတဲ့သဘောဆိုတော့မခံစားဘူးအစီအကြီးကြောက်သွားပြီဆိုလို့ရှိရင်ပုဆက်ဆက်ကြီးဖြစ်သွားတယ်မခံစားဘူးမှတ်ရတာကလေးလေးစီးစီးအင်းမှတ်ရတယ်လို့ကောင်းတယ်လို့ဖြစ်နေတယ်အဲ့လိုဖြစ်တတ်ပါလေဆိုတော့ဝေဒနာတော့ကပြန်ပြန်ဆာရပါတယ် မခံစားဝေဒနာကတော့ပြန်ပြီးတော့စိတ်ခေါစိတ်ခေါဝင်တယ်လာဆောင်ရဲ့ဝေဒနာတလောက်ပဲလာလာဖို့ဒီကမှာဒီဆိုင်လိုက်ရဲဆိုတဲ့သဘောပေါ့တတတိကြီးကောင်းလာတော့ပေါ့တတိကြောင်တန်ရှိတော့ဒီအဆင့်ဒီကမှာဓာတုအဆင့်ရောက်သွားပြီဆိုလို့ရှိရင်ကျော်သွားပြီဒါကတော့တရားထုတ်ရတာ ရှင်းရဲ့ပန်းတိုင်ကပါလေလူခိယကျိုးဗုဒ္ဓဆုံးမနဲ့တွေ့ကြုံရဆိုနှစ်ခုရာအတွက်အနည်းဆုံးသမတ်တစ်ခုဒီလောက်ဒီပန်းတိုင်ထားပါလေခုဝေဒနာလေးကြော်ုံနဲ့ကတော့ပန်းတိုင်ရောက်သေးပါဘူးပန်းတိုင်ရောက်တဲ့အချိန်လေးဆက်ပြီးတော့ကြိုးပမ်းတယ် ပေါ်တိုင်းအာယုကိုမလွတ်တမ်းမှတ်နေပုံရအတွက်အားစိတ်တာ။နောက်အရှင်ကြီးရလာတော့လေ။အဲလိုဝိရိယမျိုးကိုတော့ပရကမဓာတုလို့ခေါ်ပါတယ်။အစစ်စစ်တိုးရပန်းတယ်ရောက်တဲ့ဒီကြိုးကအထောက်ကူတဲ့။ယောဂီကအဲဒီလိုအစစ်စစ်ရဲရမှုလုံးလောက်ဝိရိယတွေလို့ရှိအောင်မြင့်တင်ပေးရပါတယ်။သိအရေးကြီးပါတယ်လို့။ အဲ့ဒီလိုဥပဒနာညာဖြစ်ပြီးတော့စိတ်ရှိလို့အပြည့်ပြည့်ကိုခတ်တော့တဲ့တည်တယ်လားအတင်းဖိုးလေးရဆိုတော့တည်လာတာပဲအဲ့ဒီကကြားလို့ရှိရင်ဥပဒနာသုခဆိုတာပေါ်လာပြီကုရမတော်ကိုယ်တော်ရောဝန်ခံပြီးတော့မရှိထားပါလေရတောရတောသမသတိခန္ဓာဥရိယပြရတယ် ကိုယ်တိုင်ဆက်ပြီးတော့လုံလံတရားတို့လုံလံခန္ဓာတို့ရဲ့သဘောဝလက္ခဏာတွေကြည့်ရအောင်ရှုလို့ပို့ပြီးတော့ပြောက်အောင်ပြည့်ပြည့်စက်အောင်ပြည့်ပြည့်စက်အခုပြီးရှိပြီးတော့အခုပြီးပြည့်အဲဒီလိုအနေထားမျိုးကိုသုံးသပ်ကြည့်ကြည့်ကြည့်ရင်ကြည့်ရင်လည်းအတွက်ပါလေရှိတိုင်းရှိတိုင်းကြည့်ရင်ကြည့်ရင်ဆိုတဲ့အတွက် လပတိပတိပါမုသံပတိပါမုသပါလေအသေးစားပါမုသနဲ့အကြီးစားဘလောပါမုသပီတိတွေဖြစ်လာတယ်နှစ်သိအာရမှုပျော်ရွှင်မှုတွေဖြစ်အဲ့ဒါကြီးရလာတတ်တယ်အဲ့ဒီမြတ်စွာဘုရားကိုယ်တိုင်ချီးကျူးထားပါတယ်အဲ့ဒီကိုရောက်လာပြီဆိုလို့ရှိရင်ဆက်စာအာထုတ် ဒီဘဝမှာပဲသိချင်းခဲ့တဲ့အမြတ်တရားကိုမြင်နိုင်ပါလေ။သောလောကိပတိပါဝုသာဝိအမတတဝိဇာလတ္တနဲ့။အဲဒီလိုမြစ်သိအာရဟုပီတိပီတိဒီကိုလင်ပေါ့လေဝိဇာလတ္တအဖြစ်ချက်ကိုခတ်တတ်တဲ့စိတ်စိတ်ကြည့်ရသောယောဂီပုဂ္ဂိုလ်တို့ဤ ဟောယောဂီပုဂ္ဂိုလ်တို့အတွက်အမတန်တည်ကြည်ခြင်းအမြဲတရားပဲအမရိတဆိုအမြဲလို့ဆိုပါတယ်သို့သောတည်ဉာဏ်လေးရရုံနဲ့တော့အမြဲဆက်ရောက်တယ်တော့မဟုတ်ပါဘူးဒါပေမဲ့တည်ဉာဏ်ကနေပြီးတော့စိတ်သာအထုဆက်လက်စိတ်တော်တာပါပဲစိတ်သာအထုလို့ရှိရင်တကယ်တည်ကြည်ခြင်းအမြဲတရားလေးပါဘူး မြုပ်မပြုနိုင်တဲ့အထိဖြစ်နိုင်ပါတယ်ဆိုတော့မြတ်စွာဘုရားအမိန့်ရှိပါတယ်။ဒါဟာဥပဒနာသုခလို့ဆိုရတာပေါ့။ဒီမှာလည်းပဲမြတ်စွာဘုရားအမောကံကျေဟောထားတယ်ရှိပါတယ်။အမှန်ရှိရတိဟောတိ လူသူကိစ္စတဲ့နေရာဌာနမိသားစုမှာရှင်းပြပြီးတော့ပါလေခေတ္တမှာသူပရိပြုစောင့်ဖို့ဆင်ထားတဲ့အတိုင်းကိုယ်ရဲ့စောက်ပြီးရှုခွဲအောင်ကြီးပေါ်တိုင်းပေါ်တိုင်းပေါ်လေအခုလိုပရိပဒအနေနဲ့စိတ်အားဆက်ရှင်းကားကြပြီးတော့ဆင်းရဲသွားရှုမှန်ရဲ့ဥပဒနာစံနေဖြစ်နေတော့မအားကြီးတန်းလာပြီဆိုလို့ရှိရင် ရာဂနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိသူကြောင့်လို့ပြီးတော့ဒီချက်လာတဲ့အခါမှာသမတမဥပ္ပစာတော်ဆိုပါလိမ့်တရားတော်ရဲ့အဖြစ်အပျက်ကိုဖတ်တတ်တဲ့မမှန်ကန်ကန်ကြည့်နေလာတာပဲကိုယ်ရဲ့ပေါ်ရရတယ်ပေါ်တဲ့တိုင်းကြီးနေပဲလေတခဏယူကြောက်သွားတာအခုကြီးအခုကြီးပြအောင်ပြည့်ဆက်ပေါ်လို့ဖတ်တတ်တဲ့ ရှိနေလာတော့တာပဲจิตတိုင်းလည်းရှိနေလာတော့တာပဲလက်ဆောင်တဲ့ပုဂ္ဂိုလ်များပြည့်မှတ်ကိုဒါကအလေးကျင့်ကြည့်ပြီးတော့ဗောလေချုပ်ပြီးတော့အားဆိုင်ပြီးတော့ဖြစ်နေတာတဖြည်းဖြည်းတိမှလာတာနောက်တော့ပြည့်မှတ်တွေ့တဲ့အခါအထူးမဆုံးရပဲနဲ့ပြည့်လိုက်တာနဲ့ပဲတက်ကလေးကိုဖြစ်ကြည့်တော့တော့ဒီတိုင်းဖြစ်တယ်အဲ့လိုဖြစ်နေပြီဆိုရင် ပြည့်တဲ့ပုဂ္ဂိုလ်စိတ်ထဲမှာခံစားချက်တွေကဘယ်လိုဖြစ်လာလဲပြောလာတာပေါ့ရှင်းလာတာပေါ့စိတ်ကိုအရသာရှိလာတာပေါ့ဟင်းဒီလိုပဲယောဂီရလည်းပဲပေါ်ရင်းမပြဆုံးဆုံးဆိုတာရှိမှတော့အခုပဲရှိအခုပဲဖြစ်ပြီးတော့အတိလေးတွေဖြစ်လာတယ်စီစီဟောလေးတွေကဆောက်ဆောင်ပြီးလာတယ်ရှင်းရှင်းလင်းလင်းပြပြသားသားလည်းပြီးလာတယ် အဲလိုကြည့်တဲ့ပုဂ္ဂိုလ်တဏ္ဍာမှာတဲ့အမနုတိရတိဟောတိတဲ့အမနုတိလူကမကိုလက်လမ်းမီတဲ့ကြောရှုမှုမျိုးတဲ့ကာမဂုဏ်ထူတတ်တဲ့လူလောကမှာပေါ့လေအဲဒီလူကာမဂုဏ်လက်လမ်းမမီတဲ့အပျော်မျိုးဒီခါမှာစိတ်ကောင်းခေါ်တဲ့ဝိရိယတတိဓမ္မကြီးပါတဲ့ဥပဒ္ဒနာ သမာဓိစိတ်ကြီးအတိညာနဲ့အသေးပွဲကြီးအစဖြစ်လာတဲ့ခါကျတော့အတိညာလေးတော့ဖွံ့ဖြိုးလာတယ်စိတ်ကောင်းတဲ့အတိညာသူကြီးဆက်ဆက်ဖွံ့ဖြိုးလာတော့မပြည့်ရနိုင်တဲ့တမေကောင်းအပျော်တမေနဲ့ကောင်းတာဒီနမည်ကျောင်းတော့မဟုတ်ဘူးတမေနဲ့ကောင်းတယ်ဆိုလို့ရှိရင် အစားအကောင်းတွေမလိုတော့ဘူးဆိုတဲ့အတိတ်ပဲပေါ့ဒီလိုနဲ့ကောင်းတယ်ဆိုပြီးအစားအမယ်တွေလည်းရှာဖို့မလိုဘူးဆိုတဲ့အတိတ်ပဲဒီကအကောင်းဆုံးဆိုတဲ့သဘောပေါ့စိတ်ကောင်းတဲ့ဉာဏ်တိုးတက်လို့မပြည့်နိုင်တဲ့တကယ်ကောပြောမပြည့်နိုင်ဘူးခရီးအကျော်မျိုးအရှိန်ဟုန်တဲ့အခါကျပေါ်လာတတ်တယ်အဲဒီပဲရောက်လာပြီဆိုလို့ရှိရင်ဝိပဿနာစုခဆိုတာပေါ့လေ ယောဂီကကောင်းကောင်းကြီးနားလည်တော့တာပဲအမှန်တည်းရတိဟောတိဆိုစကားကိုနည်းနည်းလေးတွေးချုပ်ပြီးတော့ပြောရမယ်ဆိုရင်ကာမပုံသားတွေဟာကာမတဏှာအရာပေါ်ဒီကာမဂုဏ်ပေါ်နေရာဌာနမှာလူလာဖြစ်ရတာကိုဆုံးမစရာအယုံကြီးက မြင်စရာကြားစရာလမ်းစရာစားစရာထိစရာပေါ့မြင်ရင်းအလှလေးတွေပေါ့ဒီဒါကြီးကြိုက်တယ်ဒါလေးတွေပဲမြင်နေတာပဲရှာကြံပြီးတော့မှတကယ်အလှလေးတွေကြည့်ရတာပေါ့စိတ်ကြိုက်တွေကြည့်ပြီးဆိုလို့ကြည့်အဲ့ဒီမြင်ဝင်အလှလေးကအဲ့ဒီပုဂ္ဂိုလ်ဖန်ဆာထားတော့တာပဲအဲ့ဒီအလှလေးနဲ့မခွာရအောင်တုတ်ထားတော့တာပဲ အဲဒါကုဏခေါ်တယ်ကုဏဆိုတာအာပတ္တဖွဲ့တုတ်ထားတာပါမပါတော့ဘူးဒီအခါကိုဥစားပေးတဲ့ပုဂ္ဂိုလ်တွေဆိုပို့ဆိုတာပေါ့မရရတော့မှတခါလေးကြံတော့တာပဲဒီမှာသာချိုရဲ့တန်လေးကြီးကြိုက်နေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီတန်လေးကြီးနားထောင်တော့အဲ့ဒီတန်တုတ်ထားတာဆာနဲ့အနံ့အရသာအထီးတိတ်ဒီလိုအထီးတိတ်ဘုရားအထီးတိတ်ပေါ့ဒီမှာ အဲ့ဒါကြီးကြိုက်နေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါကြီးရှားပြီးတော့တွေ့ပြီးဆိုလို့ရှိရင်အဲ့ဒါတွေကကြိုက်နေတဲ့ပုဂ္ဂိုလ်ကိုအဲ့ဒီအကြိုက်အာရုံနဲ့တုတ်နှောင်ထားတာမဟုတ်တော့ဘူးအဲ့ဒါလူချင်းစရာကာမဆိုတာဒါပဲသူ့ကိုကုနာလေးထားတဲ့ကာမကုနာဆိုတာကိုတုတ်နှောင်ထားတာတဲ့ဒါလေးတွေရနေမှာအနိဒာထိုင်တာရှိတာပါ တရားထုတ်တဲ့ခါကျတော့အဲ့ဒါလေးကိုဆွံ့တော့မှလည်းပဲမရဲဘူးပေါ့လေဒါလေးတွေလက်လွတ်သွားဒီဆန်းစာတွေလက်လွတ်သွားမှာပေါ့အဲ့ဒါလေးကိုဆွံ့လို့ပြီးတော့အခုလိုအားထုတ်တဲ့အခါမှာအမှန်တူဒီရတိဆိုတာပေါ့လေကာမဂုဏ်တိုက်နေတဲ့ပုဂ္ဂိုလ်ကြီးကာမဂုဏ်ချမ်းသာတဲ့ဒါတော့ကာမဂုဏ်ချမ်းသာလက်လောင်းမှမီရဘူး မတိဆိုအပျော်တစ်မျိုးရပါတယ်အဲဒီကကျတော့ဟိုကအထင်ကြီးတော့ဘူးကောင်းကောင်းဟိုလည်းပဲတုံ့ပြန်ထားတဲ့ဟာလည်းမတုံ့နိုင်တော့ဘူးတမအဲလိုဖြစ်သွားတယ်ဒီဘက်ရောက်လာတယ်ဟိုကဘာမှမဟုတ်ဘူးဆိုတာနားလည်လာတော့တယ်ဒီကြပြညာလည်းတော့ရောက်လာရင်လည်းစိတ်တိုင်းဆိုင်ရာနဲ့အတိညာနဲ့တော်တော်လေးအားကောင်းလာပြီအဲဒါရှိမှမဟုတ် စိတ်ပိုင်းဆိုင်ရာအကြည့်ရလည်းပဲအားကောင်းလာတဲ့အခါကျတော့သံဃာဆန်းလာတဲ့ပါတဲ့ဟာတွေ့တော့စိတ်ကောင်းတဲ့အကြည့်ဉာဏ်တိုးတက်တော့ဒါတွေတွေ့လာတဲ့အခါကျတော့ဟိုကအထင်ကြီးတော့ဒါဖြစ်သွားတော့ပေါ့ဟိုဟာကဘာမှမဟုတ်ဘူးဆိုတော့အဲ့ဒီကောင်းတကယ်ကောင်းလို့ထင်မှတ်ပြီးတော့ဗောလေဒါနဲ့အချိန်ကုန်မယ်ဆိုရင်တိုးကြည့်အောင်ကောင်းတဲ့အကောင် ဒီလောက်အောင်လည်းကောင်းတယ်ကောင်းဆိုတော့တာဝကုနဲ့ပတ်သက်ပြီးတော့ဒီတော်တွေလည်းအများကြီးပါပဲဒုတိယကဒီလောက်ကောင်းတယ်ကောင်းမယ်ဆိုတော့အန္တရာယ်ရတဲ့ကောင်းမယ်ဆိုတော့ကောင်းတာလည်းပြီးတော့ဒီထုတ်ပြီးတော့အတိကင်းနဲ့ဆန့်ရှင်းတဲ့ချမ်းသာရပြီဆိုတော့ဒီဘက်မှာစိတ်ကတော်လေးကိုအပြည့်ပါလာပြီပေါ့ရှိဆက်ဖို့ပဲရှိတော့တယ်ဆက်လက်ဆက်တော့တာပဲ မလွဲသာလို့တရားကခွာသွားတယ်နောက်ပြန်ပြီးရှိဖြစ်တော့တာပဲဒီခါမှမြတ်စွာဘုရားကတရတရားတွေလည်းတိတ်တိုးတက်လာပုံရိုးလာတာပဲဟွန်းဒီတရတရားတွေဖြစ်လာတယ်ကျောင်းမကြီးကငကောကျောင်းမကြီးမကောင်းတဲ့ပုဂ္ဂိုလ်ကြီးကျောင်းမကြီးကောင်းလာတယ်စိတ်ထားတွေလည်းဖြောင်းလာတယ်ဘုရားကအမှားကြီးလုပ်ခဲ့ရဟာကြီး ပြောခဲ့တဲ့ဟာတွေကိုကိုယ့်ကိုယ်ကိုဖြုတ်ချက်ပြီးတော့ငါဘာကြီးမှားခဲ့တာပဲဘာကြီးအမှားကြီးပြောခဲ့တာပဲဆိုတော့ကိုယ့်ကိုယ်ကိုဖြုတ်ချက်ပြီးတော့လည်းရုပ်ဆောင်တဲ့တော်ရုပ်ဆောင်တဲ့တော်ကြီးခါလည်းပေါ်လာတာကိုယ့်ပြကိုယ်လုံးဖုံးမရှိရကွာအရှိလို့ပြီးတော့တရားသင်ကြောင်းလည်းဟောင်းဆောင်ရုပ်ရှင်ရဲ့သဘောကြီးပေါ်လာတာတရားထုတ်မှရုပ်ရှင်တာဘယ်လောက်လူကြီးရရိုးသားပါတယ်လို့ဆိုမယ်လို့ဟန်ဆောင်လေးတွေကပါနေတာ ဒီပဲရောက်လာလို့ရှင်ဟန်ဆောင်ပါတော့ဒီလိုကြိုးစားမှုကလည်းပဲအဆင့်ကြီးတက်လာတယ်လေသာကြိုးကြိုးပါအထုံးအပြင်းကလုံးရအောင်တဆင်တိုးပြီးတော့ဝိရရှင်ကြီးကိုကြိုးပါအထုံးဘယ်နဲ့ရောက်တဲ့အထိကြိုးပါအထုံးကိုဆိုတော့ဒီအဆင့်ရောက်လာပြီဆိုလို့ရှိရင်ဝိရိယအားလည်းတော်တော်ကောင်းလာပြီအဖြစ်အပျက်ကိုမြင်ပြီး ဝိပဿနာချမ်းသာဆိုတာကောင်းပြီပါပြီအဲဒီအင်္ဂါနဲ့ငါးချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသက်သာအာထုဒီဘဝမှာတရားသူတရားများရဖို့ရသိရပြီတဲ့အဲလိုတော်မြတ်စွာဘုရားကအားပေးထားပါတယ်သိကျင်လို့ဆရာအာထုအာထုဆရာအာထုဆရာကခေါင်းပါတယ်ဒီလိုဉာဏ်မျိုးကိုတော့ရွယ်လည်းကောင်းစံပါရွယ်လည်းကောင်း ရှင်ရတ္တတရားဆန္ဒလည်းပြင်းပြပြီးဒီမဲ့တိုင်းတာတိတိကျကျပါလေယူစီရှိစကားအထုလို့ရှင်တရင်တုတ်ပတ်တယ်မကျော်ပါဘူးသူချောချောရခင်ပါလားဒီပုံတော့ရောက်လာလို့ရှိရင်သောခါတို့ဘဂဝတာတံကိုမြတ်စွာဘုရားကိုယ်လည်းကျင့်မှန်ပြည့်တည်ရသူ လက်တွေ့ကျင့်သုံးလို့အကျိုးရလာဟာကျင့်သုံးမှုနဲ့ကိုယ်ကျဖြစ်တယ်ဆိုတာကိုလည်းသင်ရှားတာပဲဒီလောက်လေးနဲ့ဒီလောက်လေးကြည့်ုံနဲ့တရားတော်ရဲ့သောခတဂုံပေါ်ပြီဆိုလို့ရှိရင်မြတ်စွာဘုရားဂုံတော်လည်းပဲပေါ်ခြင်းတော့ကပေါ်လာတာပဲနားလည်ခြင်းတော့နားလည်လာတာပဲ နားလည်ပြီဆိုလို့ရှိရင်တတ္တတရားဆိုတာအဲဒီမှာမျက်စောရောက်မှဖြစ်လာတာပုဂ္ဂိုလ်ရေးရာကိုယ်ဝေရမှာခေးတဲ့ပုဂ္ဂိုလ်ကြီးဟာဒီပန်းရောက်လာပြီဆိုလို့ရှိရင်တော့ဘုရားကိုမကြည်ညိုတဲ့ပုဂ္ဂိုလ်ရှိတော့ဘာဖြစ်လို့လဲသူကိုယ်ရင်ဟောရတဲ့တရားရှင်မှကြည့်ပြီးတော့လက်တွေ့ကျင့်သုံးတော့ စိတ်သုံးတဲ့အကျိုးလောက်အကျိုးရလောက်ပါလေကွင်ကြဖြစ်နေတာတရားတော်ရဲ့အလေကောင်းကြီးကိုသိပြီဆိုလို့ရှိရင်ဘုရားမှာသူ့ကိုအတင်းဗုဒ္ဓကိုယုံကြည်ဟိုတိုက်တွန်းလို့တော့သူ့အတူဖြစ်လာတာပါပဲဒါကြောင့်အရှိတိုင်းသားရတချို့တော်တော်များများနောက်တိုင်းသားတွေပုဂ္ဂိုလ်ကြီးရကိုယ်ဝယ်မှုအားရတော့ ဒီတရားတော်ရဲ့ဂုဏ်ကြီးလေးတွေကိုစာတိနဲ့တူပေါင်းစပ်ပြီးတော့တရားတော်ရဲ့ဂုဏ်ပြီးလို့ရှိရင်ဘုရားရဲ့ဂုဏ်လည်းပဲပြီးပြီးဂုဏ်ပြီးမှဒီဒီလေးလေးစားစားနဲ့သူဟောထားတဲ့တရားတော်တိုင်းကျင့်သုံးလို့ရစ်တူလို့လည်းပေါ့လေတရားအကျိုးကြီးခံစားချင်လို့ဒီလိုရှိပြောရတာပါ ဒီလိုလည်းပြောကြရရှိနေပါသေးတယ်ဒီနေ့တော့တဏှာကြီးလည်းနဲ့ကြော်သွားတာမဟုတ်လို့ဒီမှာပဲရကြအောင်ဆိုသာဓု